အဖေနဲ့တော်တော်ကောင်းကောင်းပြည်နေပါလေပြည်နေတော့သင်္ဘာလေးတစ်ခါပြောနေတယ်ဘယ်ဟာဘယ်လိုလားဒီဘာမှတော့ဘူးလားပြောပါဟုတ်ကိုယ်နဲ့ပြည်ပြည်ကနေပြောရတာဘယ်သင်္ဘာလေးကအာမန်ခံတဲ့ဘုရားဘုရားရှိရာပုဂ္ဂိုလ်လက်အိတ်ရှိပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်ကိုကြည့်ကြည့်ပြီးတော့ ရှိသေးတယ်။အဲဒါလိုလဲရှိသေးလိုက်ပါရော။အခုနမိဂန္ဓာသက်ရှင်ကြီးကိုတက်တက်အောင်ပြီးတော့ဘုဖို့ကြတာခေါင်းကြီးရ။အဲဒီကနေ့ပြုတပိတွေကအပြင်အပြင်ပို့ခေါ်ပြီးတော့အပြင်ထုတ်ကြ။ဘုဖို့ပြီးတော့ဝိုင်းကြည့်ကြည့်ကြည့်ကြကြ။ဒီဆက်ဆက်အောင်ပြီးတော့ ပေါ့ပေါ့ကြည့်ပြီးတော့အောင်တော့ဘယ်စိတ်ဓာတ်ကလောက်နှောက်ပြလိုက်တာအဲ့ဒါဘုရားစိတ်ဓာတ်လောက်နှောက်လိုက်တာဘယ်ပေါ့ပေါ့ကြည့်ပြီးတော့အောင်ထွက်တာပြည့်စုံလို့လက်သားလို့လည်းမရပါဘူးအဲ့ဒီလိုလည်းပြည့်နေမယ်အပတ်ကုန်ကြတော့အဲ့ဒီမှာအပတ်ကုန်ကြတော့ရာဇဂေကနေပြီးတော့ ရာဇဝင်နဲ့စိတ်နိုင်ကြရောရေးတဲ့ပါရမှုလေးအဲ့ဒီပါရမှုရတဲ့ဘုရားနိဗ္ဗာန်ထားတဲ့အားကောင်းနေရပါအဲ့ဒီကိုနိဗ္ဗာန်ရဲ့အလောင်းတော်သားကိုအဲ့ဒီပါရမှုကဘုရားတပည့်ရတယ်အဲ့ဒီတော့ပါရမှုကနိဗ္ဗာန်ရဲ့တကယ်တော့အကျိုးမှန်နေတဲ့အကျိုးရှိတဲ့ဒီပါရမှုလေးကကြောက်ကြည့်နေတယ် မိဘဘာကြောင့်ဟောက်ထားတာဂျုံကြောင့်ဆိုတာပေါ့ဂျုံကအခုတော့ပရိပရိယာရကိုဂျုံယာရလို့ပြောနေတယ်မိဘနာရရဲ့ယာရအဲ့ဒီဂျုံကြောင့်နဲ့အများပုဂ္ဂိုလ်ကိုပြောရကြတာအတွက်ကိုယ်တော်ကြီးကအဝတ်လုံးဝမပါဘူးမိငွေတိုင်းဖတ်မှုတိုင်းကြီးမျိုးကြောင်းကောင်းတာ ဘူးတော့ဖူးသွားတာမဟုတ်ပါဘူးအလောဘသွားတာပါလောဘသွားတာအဲ့ဒီကိုယ်တော်ကြီးဘာလို့ပြေလဲဆိုတော့အိပ်ပါမုဂရိယာကြောင့်တေးအံဒီပြေတာတဲ့ဒါကတော့သူတို့ဒီဘုရားဘာသာဘုရားဟောစံနေမှာကိုပါဠိတော်မှာကိုတောက်ရပါတော့ခါတောက်ရပါတော့ခါနောက်ဆုံးတော့ဒဂရာရရဆိုတဲ့စကားကိုပြောပြီးဘုရားဘာလို့တော့ကျန်နေမှာတောက်ရပါတော့ခါဘုရားသူတို့ ဘုံတန်ရနေတော့မှာတော့ဒီလေပေါ်လို့မလို့ပုံမှန်မဟုတ်ပါဘူးသမီးတကောင်ဆိုရမှာပေါ့လေအဲ့ဒါနောက်ကျရင်ဒီဥပ္ပံမုကရိယာမှာပြင်းထန်တာဟော ခုနကတရားကိုပြန်ကောက်ရမယ်ဆိုလို့ရှိရင်အာရဒုက္ခဘုံကြီးတောင်းတယ်ဘုံကြီးလည်းပဲဒီဘုံကြီးအာရမေဘုံကြီးမရှိမှဖြစ်မှာပဲလို့မြတ်စိတ်တော်ကပေါ်တော့မနေ့တရားထားတဲ့အခါကျတော့ဘာသာနဲ့ခင်ဗျားတော့ယဟနာရောယဟနာဆိုတာပုတ်ဥဒ္ဒါနဲ့မျိုးပြောနေတယ်နည်းနည်းပါးကနားဝင်နားပြီးကျန်တဲ့ချိန်မှာယေတရားမန္တရား အမှုကြောင့်ကိုပြုပြီးကြားနေတာပေါ့အဖက်ဖက်တရားရကြရမရှိတယ်လည်းပဲဒီဖြစ်မှုပြမှုတရားကိုလည်းသိကြပြီးတော့နေတာဟာဝိညာဉ်နာရဲ့အမှုဝိညာဉ်နာရဲ့အလုပ်ပဲဘယ်လိုနေတာလောက်ပါတော့မနေ့လည်းကခါကြတော့ဒီဘဝကဘာနဲ့ဘဝကဘာမနာလာဘုရားကလည်းကြည့်ရတော့ဒီဘဝခါကြတော့ဘာအာရုံတက်ပြီး သဘာဝပုံမှာရှိတဲ့တရားမှာအဲဒီတိုင်းနဲ့တရားလို့မကောင်းဘူးအာဝါမှုဘုံမှုလည်းတင်ထားတာဆိုတော့အာဝါမှုဘုံမှုအတွက်ကြောက်စီခေါ်အောင်မှာကြောက်စီပြီးအောင်မှာပြောရတော့ကြောက်စီကိုအခုလည်းတော့ဒီလိုပြောမှာတော့ကြောက်စီကိုတုံးတုံးတုံးရပြီးတော့အဲဒီကြောက်စီကိုဒီအာဝါဒုက္ခတိုင်းတဲ့ဘုံမှုက အာဝံမှုပွာတော့ကြားလာအောင်ဆိုပြီးလက်တော်ပုံတွေနဲ့ပြီးတယ်ဖတ်ဖတ်ဖတ်ဖတ်အဲ့လိုပြီးတယ်ဒါနဲ့ပြီးတယ်လက်တော်ပုံနဲ့ပြီးတယ်မကြားလာဘူးလားကြောက်စီကိုလက်တော်ပုံနဲ့ပြီးတယ်အဲ့လိုရုပ်ကိုတန်းကိုတုံးပုံလိုက်ပြီးပြီးတော့ခါကြတော့ဟောဒီလိုရလဲဘယ်လောက်ကြီးကြောက်စီပြီးတာတော့မဟုတ်ဘူးမတော်ဘူးပြတာတော့ပြီးတော့မပြတ်ဘူးလို့တော့ အဲ့လိုမျိုးကတပတ်တိုက်တော့ဘယ်လိုပြောကြလဲတရားဥညာတော်ခါကြတော့ ခေါ်တော့တယ် ကြီးဒီ ပါတော့ဘူးမပါဘူးဟိုအရာမျိုးပြောတော့နှောင်းတော့မဟုတ်ဘူးမဟုတ်ပါဘူးနော်ပြောရမယ်ငါစိတ်အကြောင်းကြည့်လို့အပြည့်နဲ့ပြောဆိုတော့ရုပ်ရှင်သက်ဆိုင်မှုလည်းမလို့ငါကြောက်မှန်းလည်းဖြစ်တာတော့အဲ့ဒီအခါကျမှပြည်ရန်တော့တာကိုသိစ်တယ်တဲ့နာမဒီကရာအသက်တိုင်းနေပြီးတော့ နတ်တော့ကတော့ဘယ်ပြန်တော့ဘယ်ပြန်တော့မဟုတ်လားအဘိဓိပြုတဲ့ပုဂ္ဂိုလ်တွေမှာတော့သတ္တာရောအပါယပကကူဟပရိပါတော့အဘိဓိပြုတဲ့ပြုတဲ့ပြုတဲ့ပုဂ္ဂိုလ်တွေအတွက်သတ္တာရောအပါယအပယ်လေးတွေနဲ့ဒီပကကူဟပရိပါမိမိရဲ့အိမ်နဲ့ပြည်ဝင်ပြီးတဲ့ နာကုသိုလ်ပြုတဲ့လူများသူတို့အတွက်အပေါ်လေးကသူတို့အိမ်ပဲတဲ့အဲ့ဒီကခဏတစ်ခုပဲနေတာမျိုးတွေနော်ဟမ်အမျိုးနေတာဟုတ်ပါလားဒုက္ခကုသိုလ်တရားဖွဲ့ရလို့လေခဏရောခဏတရားခဏဖွဲ့တာပြီးပြီးတော့ပြန်လာတာပဲဟောအခုဒီခဏဒီကိုထွက်လာတော့ဟောအခုပြန်ပါဘူးဟောတော့ အဲဒီဒီကြမ်းပါဘူးနော်အဲ့ဒါကြောင့်မို့ဘုံကြီးကြမ်းမှန်လို့ဆိုတာရာရဲ့နတ်တန်နဲ့ရေးရမယ်တဲ့ဟုတ်လားဟမ်ရာရဲ့နတ်တန်နဲ့ရေးမလားရာတန်တွေတင်နဲ့ရေးမလား ပုဂ္ဂိုလ်ကိုရရရပင်းပင်းနဲ့လည်းရိုးရင်မှန်မှားလို့ဟမ်အဲ့ဒါဘုန်းကြီးလိုက်လို့ရိုးရမှာမဟုတ်လားတစ်ခုဘုန်းကြီးကြတော့ရပင်းပင်းနဲ့နေရမယ်တစ်ခုဘုန်းကြီးကြတော့ရရနတ်တန်နဲ့ရိုးရမယ်အဲ့ဒါကိုယ်ကိုယ်တော်ဘုန်းကြီးကိုပြန်နေရတာပရိသတ်ရဲ့ရိုးရတာနော်တပ်ပုံတပ်ပုံ တဲ့ဒါကြောင့်ဖြစ်တယ် လက်ထက်မှာလာပြီးတော့လူဖြစ်တယ်တဲ့ဒီဘက်ကဘာမှဖြစ်တယ်လို့ဆိုတော့တဏှာဝါမှလာပြီးလူဖြစ်တယ်ဟောအရင်ကအဖြစ်ပြက်ကကမ္မနာမြတ်ကဘုရားလက်ထက်ကဖြစ်ပြက်ပဲအဲ့ဒါဘုရားတခုကြားကာလပတ်လုံးမရနိုင်ခံရတာအဲ့ဒီဗရမမြတ်ကဘုရားလက်ထက်ကြတော့တဏှာဝါဘုရားမှလာပြီးပဋိပန္နနေတယ်တဲ့ အဲ့ဒီပုံကိုပဋိသင်္ဍနေတဲ့နေ့ကစပြီးတော့တဲ့ဒီအမျိုးသမီးရှိတဲ့ပညာဝါကလူတွေညားွားပြီးတော့အခုတော့ကျင်းရတဲ့အခါကျတော့ကိုယ့်တရားကိုမပြီးတိုင်ဝန်းကျင်မှာအကျဉ်းဟပ်ပြီးရက်ခတ်ပြလိုက်တာတကယ်တော့ဒါမှန်တယ်တကယ်ဟုတ်တယ်တကယ်အမှန် ဘယ်လိုရောက်ရောက်လာလို့ဒီလိုအကျိုးနဲ့အကျိုးရဖြစ်တာလေအဲ့ဒီလိုပြန်ထွက်လာတဲ့အခါကျတော့ပြန်ပြီးကောင်းလာတာလေဒီဘုံပြမေးလာလို့မလို့ဒီလိုပတ်သက်တာလေဒါလည်းမရှိဘူးလားရှိတယ်အဲ့အဲ့ဒီအတိုင်း ရှိနေပြီကာလကံရှိနေပြီကာလကံဆိုတာပါကာလကံဆိုတာဘုံလောက်ကံနဲ့ပုဂ္ဂိုလ်ကံကောင်းတဲ့ပုဂ္ဂိုလ်ရှိနေပြီဒီတော့ကောင်းတဲ့ရာနှစ်ပေါင်းခေါ်မှရှိနေရာနှစ်ပေါင်းခေါ်လိုက်တယ်ရာနှစ်ပေါင်းခေါ်လိုက်တဲ့အခါကျတော့ဒီအမျိုးကြီးပါတော့မပါတော့ရာကငါးကိုပြန်ရလာတယ်ဒါမှမဟုတ်ဒီပါတော့ရာကငါမရပြန် အဲ့ဒါမှဖတ်တတ်ပြီးတော့အဲ့ဒီလိုပဲတိုင်းတိုင်းတိုင်းတိုင်းစိတ်စိတ်ခေါ်လိုက်တာဒီမျိုးမိတာတော့အစိတ်အပိုင်းဟာဘယ်တော့ခံနိုင်မှာမရဘူးဒီမှာတော့အစိတ်ပိုင်းဟာနားရတယ်ဒါနဲ့နောက်ဆုံးကြတော့တိုင်ဝင်တိုင်ဝင်ခေါ်နေမရောက်တော့ကြတယ်အဲ့ဒီမရောက်တော့ကိုခေါ်လိုက်တော့လည်းဒီမျိုးတည်းကမရောက်သေးဘူးကိုယ်အရင် ဆိုရလဲ တတ်နိုင်တယ်နဲ့တိုင်ပြီးလေမင်းထိုင်နေမိမှာနဲ့ပြည်သူကတော့ဟောဒီခေါ်လို့ကောင်းအမေပြရတယ်လို့အိမ်တော့ကိုလိုက်ပြီးတော့တောင်းရပြီးရပါမယ်နဲ့ကြားလို့တော့အမေတော့ဘာရမယ်ဆိုပြီးကလေးကြီးတစ်ခါအဲ့ဒီကလေးကခုတ်လေးတောင်းပြီးဟိုတောင်းဒီတောင်းနဲ့တောင်းပါမရဘူးအမေဘုံကပါဝင်ပါဝင်လို့ ပုဒ်တွေပါလေဝိစာရောအဲ့ဒီမှာပတ်စင်နေရတယ်ဒီလိုမျိုးရတော့လေအဲ့ဒီလိုတတိယအဲပြောအနောက်မှာအဲဒီကမှာဗြဟ္မဏ်ကြီးလို့ပြော ဘုရားနာသဘောတရားအမြဲတမ်းတရားပါပြည့်မြောင်ပြထားတာအမေတိကြီးကဖပြန်လာအောင်ရအဲ့တော့ကြောင့်ပြန်လာတာအဲ့ဒါဒီတကာကအဲ့ဒီအမြဲတမ်းကိုတော့လက်ထိုးလိုက်တယ်အမြဲတမ်းကသက္ကနာဒီလက်ထိုးထားတာစိတ်တော့ ပြီးထုတ်လိုက်တယ်ထုတ်ပြီးတော့ပြစ်ပြတော့နှလုံးနှလုံးပေးလိုက်တယ်နှလုံးပေးလိုက်တော့ဒီဘန်းသားကပလုတ်ကိုပြည့်စုံထုတ်လိုက်တယ်ပလုတ်ကိုဟန်တာကနှခုံးပတ်ပတ်လိုက်အဲ့ဒီအခါမှာအမျိုးသမီးကအလိုက်တူပါနဲ့ပြင်းပြီးကျဲတယ်နဲ့ဆိုပြီးတော့အမှန်မြင့်ပြီးလိုက်တယ်ဒီလိုဒီလိုလဲဆိုရင်တော့တောင်းလာလို့ပြည့်ပြီးတော့ဖပြန်လို့အောင်ရရတယ်လို့ဘယ်လိုအောင်လဲဒါကအောင် ဆရာတန်းသားလို့ပြင်တစ်ခုတော့လဲရတယ်ဗျတစ်ခုလေးနဲ့ဆရာတော့တစ်လဲလေးနဲ့ပြီးရတယ်ဖေးရတယ်တစ်ခုလဲရတယ်ပေါ့လေအဲ့ဒီအလုံးကြောင့်ဒီလောက်ခရတယ်ဆိုတော့တော့မြည်ပြအောင်ဒါပေမဲ့ဒီတန်းသားတော့သူဘာမှပါပါဘူးတစ်ခုလည်းမပေါ်ပါဘူးဒီလည်းမလုပ်ပါဘူးဆိုတော့ဒီလောက်တာတစ်ခုတော့ရှိတယ်အဲ့ဒီ မ်းတာဘူးပုံနာတော့မမှုဘူးလေအဲ့ဒါဘယ်နဲ့ကြောင့်ပြုံးနေအမှန်ပြုံးနေတာအမှန်လားနှစ်နှစ်လို့ကြာတောင်းတယ်အဲ့ဒါဘုံရောဘုံရတော့အင်းနာဗရန်ဒါဆိုတာမရှိဘူးအော်ဘုံတစ်ခုဆိုပြီးမှပြီးတော့အဲ့ဒီပြီးမှခါတစ်ခုဆိုကတော့ယူရလူရှိတယ်လို့ဒီလိုဆိုတော့လေအဲဒီလူကလည်းပဲဧကနာပြုလို့ကပြုံးတယ်လို့ပဲလို့ ကျင်းနဲ့အလုပ်ပြုလုပ်လို့ဆိုလို့အလုပ်လုပ်ခါရတာပဲလို့ခေါင်းကအဲ့လိုစဉ်းစားနေရတာဒီပရိသတ်တရားမှန်ကြည့်ဘူးဘောရနာတော့မိရကဘဝကပြောနေတာပါမိရမိရနာဘုရားကြောက်ပြီးတော့မိမိတော့ပါတော့ခကြတာအဲဒီကနေ့တော့ဒီဘုရားနဲ့ရမင်းနဲ့ခေါင်းနဲ့မမနဲ့ဘာမှလည်းဥပဒေတော့စိတ်ကြက်ကြက်တော့ဘာမှလည်း ပုဂ္ဂိုလ်ကိုဆင်းလို့မလုပ်နေတယ်လို့ဆိုတော့အလဖန်တော့မှာအလဖန်တော့မှာထားတော့အနှောက်တော့အဲ့ဒီအနှောက်တော့ကြီးဖြာနေတာက ထိုးထားလိုက်ဒါဟိုတောင်မောအစအနတွေလည်းဒီရတယ်အဲအဲ့ဒါတွေအဲ့ဒီဟာနှောက်ပြီးတော့ခါကျမြေကျဲကိုပန်းပြီးကြိုက်လိုက်တောင်မောကြိုက်လိုက်နေအမလို့ဘုံကိုပြရလို့ပြောပါဘူးအရေးကြီးကြီးကြီးနဲ့အဲ့အဲ့ဒီဟာဘုံကပြိပရိရတယ်ဆိုခုနကလေးပရိရတယ်အဲအိန္ဒိယကိုရမှာဒီလိုလိုရှိတာဘုံအမေရိကန်ကလည်းဒီလိုလို of our လောက်ပဲရှိမှာအရှင်ပါရိပုတ္တကတွေ့တာအဲ့တော့ဒီကံပြောတတ်ဖြစ်မလဲဘူးဒါပေမဲ့လို့ဘဝကထုနှက်ထားတဲ့အခါကျတော့အထုအမှတ်ခံရတော့အလိုလိုစိတ်အမှုကရှိနေတဲ့အခါကျတော့ဟောတကားပြောတာမဟုတ်လားဟဲ့ဘဝကိုအမှုဆိုတာအဲ့ဒါတကယ်လေဘဝကလည်းဘာသာပြန်လာတာတစ်ချက်လည်းပလက်ဖောင်းမှာကလေးတွေ ပေါင်းတဲ့အခါမှာပြောတဲ့ဆိုတဲ့စကားတွေဆိုလို့မျိုးမလို့ကနာကြအောင်သူတို့ပြောလိုက်တာပြောတတ်လိုက်တာဒါဘယ်အပူတော့ပြီလဲဘာနဲ့ဆန္ဒရတဲ့တရားကိုပြတ်ဒီလိုကလေးကြီးဟင်းအဲဆင်းပြီးတဲ့နေရာဆိုပြီးတော့ဆင်းပြီးပြလိုက်တယ်ဆင်းပြီးတော့ဆင်းရင်တော့ဆင်းမရဘူးတရားရှင်လူဟန်းတွေရဲ့ဆင်းရဲဆင်းရဲစားရတယ်ဆင်းရဲဆင်းရဲဒီကလည်း ဆင်းရဲဆင်းရဲမဟုတ်ပါဘူးသူကတစ်ချက်စီနေနေတော့ပြန်ပါပြီးပြေးတယ်လို့ဒီဆင်းရဲနဲ့ဘယ်တော့မှမရဘူးဘယ်လိုတရားဟာသူနဲ့အတူသူ့ဆင်းရဲလို့မလို့တော့ငနာလိုက်တော့ဘယ်ဆိုပြီးတော့ခေါ်တာအဲ့ဒီသူကခေါ်တာတော့ဘုံကြီးကခေါ်တာတော့ကိုယ်လည်းဆင်းရဲတော့ကြောက်ရမှာပါဘူးဟေးဘယ်လိုကြောက်ကြလဲကောင်းနေဘယ်လိုကောင်းကောင်းဘယ်လိုကိုကြည့်တယ် ဘောကိုကျေတော့အာမဆက်ဆက်ပါဝင်ကြတာအဲ့ဒီကပြရိတန်ဆိုတာတွေပေါ်လာပြရိတန်ဆိုတာတစ်ခါမှမဟုတ်ပြရိတန်ဆိုတာဘာသာရေးစိတ်ကံကျင့်ကြတဲ့ပုံစံတွေပြရိတန်ကကျမ်းစာဆိုတဲ့အတိတ်ကတပိမတုံးလောက်နေမယ်လို့ယူဆတဲ့ပုံစံအဲ့ဒီက ဖုံးလို့ဖုံးလို့ခင်ရတဲ့ပုဂ္ဂိုလ်ဆိုလို့ချင်းခွန်ရင်းတွေစစ်စစ်စစ်စစ်လို့ခွန်ရင်းကဒါဖုံးလို့ခွန်ပြလိုက်ပြီဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ကဘာလို့တမလို့ဆိုတော့ခုံမှာကပ်ကြည့်ပြီးတော့ခုံရောအဲ့ဒီလူရောရေရဲဖြစ်တယ်အမှန်တန်အေးစိတ်နေတဲ့ရေရဲဖြစ်တယ်ဒါစိတ်ကိုခုံရတော့ဘူးအပေါ်လာရတဲ့ပြည်မှာဖြစ်တယ် အဲ့ဒါတွေတောင်းခံလိုက်ရတာဘယ်လိုလုပ်ရမလဲဆိုတော့ပရဖို့အောင်ခိုးပြီးလုပ်ရတယ်အဲ့လိုလုပ်ရတယ်အဲ့ဒီအကုသိုလ်ကံနဲ့အမေရိကန်မှာအဲ့ဒီလိုလုပ်တဲ့ကျေးရသက်သက်ရဝိနည်းကအဲ့ဒီလိုခုံမှာကျေးကြည့်ပြီးသူများကိုရေရောနှုတ်ခေါ်တဲ့ခေါင်းကကအမေရိကန်ကလူအားဖြစ်တဲ့အခါကြတော့တဲ့ အဲဒီဒီဖြစ်တဲ့ကလေးဟာဆယ်နှစ်သားတော့ကစပြီးတော့အိပ်ရတဲ့အမျိုးသေးပါတယ်အဲဟာကျေးဇူးဒီဘလေးမှမပြဘူးတော့ဆရာဝန်တွေကမပြဘူးတော့သူတို့ဖျက်ဖို့ကမပြဘူးတော့ငါကြရမှာနာမည်ကြီးဆရာတရားနဲ့တွေ့လို့ အဲ့ဒါစိတ်ထဲမှာဆွဲနေတဲ့အမှတ်ပညာကြောက်အောင်လုပ်မှပဲဒီဟာကြောက်မယ်လို့ဒီကြားလိုက်တဲ့အတွက်စိတ်ထဲမှာဆွဲနေတဲ့အမှတ်ပညာကြောက်အောင်ဆိုပြီးတော့ကြည့်ပြရတယ်တဲ့ဒီခါကြတော့မှာပဲအဲ့ဒီကောင်းကြီးမှာအဲ့ဒီခါကြမှာအဲ့ရတော့မှာဉာဏ်မရတော့တဲ့ကံလုံးမှာ ကြားဘူးလားကဲရဘူးနော်နာနဲ့ဝိဒကအကျိုးမှာထွက်နေအနောက်တိုင်းမှာဘဝပြဒနာစာအုပ်မှာပါလို့တဲ့နော်။နောက်တိုင်းမှာဘဝပြဒနာစာအုပ်မှာပါလို့အဲ့ဒီစာအုပ်ထဲမှာအဲ့ဒီလိုအဲ့ဒီလိုကံမှုကြောင့်ဒီလိုဒီလိုအကုသိုလ်ကိုခံစားရတယ်ဆိုတော့ထပ်ပြထားတာတွေအများကြီးပဲ။ဒါကြပါရဲ့။ အကုသိုလ်လုပ်တယ်ဆိုတော့စိတ်ကမကောင်းတဲ့စိတ်နဲ့လုပ်တာအဲ့ဒီမကောင်းတဲ့စိတ်ရဲ့အရှင်ကအဲ့ဒီစိတ်ထုတ်နှိမ့်သွားတယ်လို့ပဲနောက်ဆုံးနောက်စိတ်တွေထဲမှာဒီစိတ်ရဲ့အရှင်ကြီးပါသွားတဲ့အခါကျတော့မကောင်းမှုကိုပြောတာမုတ်ချတယ်ဒါကြောင့်မလို့ဒီလိုပေမောနဲ့လည်းဆင်းရဲအောင်နောက်ယဟန်ပြလည်းယဟန်မနဲ့လည်းဆင်းရဲအောင်ဆင်းရဲလို့မလို့တရားအထုတ်တဲ့တရားကျေကျေစကားအထုတ်တဲ့ယဟန်ကဖြစ်ပါတယ် ယဟနာဘဝနဲ့လည်းဆင်းခံဆင်းမရဘူးသူကဆင်းတာဖုံးပြရတာဘာလို့ကြောက်ကြရကောင်းတဲ့အကုသိုလ်ကောင်းလဲဟုတ်ဒီအပြစ်မှာပြစ်ပြစ်မှာတဲ့အပြစ်မှာကံပုဂ္ဂိုလ်ကယဟန်နာများမဟုတ်လို့တာမန်ပုထုဇဉ်ဆိုရင်တော့ဘလောက်ကြီးတယ်မှကြီးတယ်နော်ဘုရားကုလနာကောင်းတဲ့ယဟန်နာဖြစ်နေတော့အဲ့ဒီပြစ်မှာတဲ့အကုသိုလ်ကံကအမှန်တကယ်ကြီးမှာပါတာလေ ဒါလောက်ဒါကြောင့်အကျိုးဆက်ဆက်ပေးမယ်ဒါပေမဲ့မပုထုဇဉ်ပုဂ္ဂိုလ်ရင်ဖြစ်တယ်လည်းပဲတိနာတမာရိပညာအကျင့်တရားတွေပြည့်စုံသွားမှအထုံနေတဲ့ပုဂ္ဂိုလ်ကဖြစ်နေဆိုလို့ရှိရင်တော့ဒီလောက်နူးပါအကုသိုလ်ကံရဲ့အကျိုးကိုမပြီးနိုင်ဘူးလားမနိုင်ဘူးဒါကြောင့်ဒီအမှန်တရားပြရမယ်တချို့တရားအထုတ်တင်တဲ့လူတွေ တကယ်ကိုကိုစားစားတရားလေးနဲ့လည်းစိတ်တက်တက်အားထုတ်နေတဲ့ပုံစံတွေဒီလက်ကမှလည်းဒီမှာကိုကိုနေတဲ့ပုံစံတွေအဲ့ဒါမဟုတ်တဲ့ထင်ပြီးတော့မဟုတ်တဲ့ပြောလို့ပြောပြောတာတွေရှိတယ်အဲ့ဒီလူတွေလည်းဒုက္ခရောက်ကြပါတော့နော်တနာကြရတယ်အဲ့ဒါမသိဘူးဆိုလို့ရှိရင်ကိုအဖေလေးနဲ့ဆက်ရက်ပြီးတော့ပြောတော့ပြောတော့လို့တောင်းလို့ကတော့မလိုက်တဲ့နယ်လို့မပြောတဲ့နယ်ပြောတယ်ပဲနော် နာခံပြိဋိဘံဆိုင်နေနေကြတယ်မှာအဲ့ဒီနေ့တော့အရှင်သာရိပုတ္တရာကပြိတ္တရာလောဘကပိတ်တာတယ်ဒီဘုန်းကြီးကလောဘကပိတ်တာတယ်ကံရှင်ကအရင်လောဘကပိတ်တာဘယ်တော့မှဆင်မရဘူးဆိုလို့ရှိရင်